သာသနာတော်သစ်ကလေး2569ခုနှစ်ကောဇာသစ်ကလေး1385ခုနှစ်နေုံလာဇန်တရက်ခရစ်နှစ်2023မေလ19ရက်တောက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်စကရာမင်တိုမြို့ သာသနာဂုံကြီးကျောင်းတိုက်ကြီးအတွင်း၌ကျင့်ပတ်အပ်သောကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့မဟာတတိပဋ္ဌာန်ဝိပဿနာ၃ရက်တရားစခန်းဖြစ်ပါတယ်ဒီ၃ရက်တရားစခန်းပွဲမှာဘုန်းကြီးများကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးညွန်ပြတော်မူခဲ့တဲ့ ဘာသတိပဋ္ဌာန်ဝိပဿနာရှုမှန်နေအတိုင်းသုဒ္ဓဝိပဿနာသုဒ္ဓဝိပဿနာဆိုတာသမထမရောပဲနဲ့ဝိပဿနာကြီးတဲ့စင်ကြယ်တဲ့ဝိပဿနာအဲ့ဒီအာထုပ်ပုံအာထုပ်နည်းများကိုဘုန်းကြီးတို့စွမ်းနိုင်သမျှဟောကြား တင်ပြပေးမှာဖြစ်ပါတယ်အထူးအဖြင့်တော့သုံးရတတရားစခန်းဆိုတာယောဂီများအတွက်တရားရှုမှတ်ဖို့ရှုမှတ်နည်းသဘောပေါက်ပြီးတော့မိမိတို့ကိုယ်တိုင်မိမိတို့အိမ်မှာပဲဖြစ်စေဆင်းရဲတဲ့နေရာမှာပဲဖြစ်စေအာထုတ်တအောင်သင်ကြားပေးတယ်သင်္นานတရားစခန်းလောက်ပဲဖြစ်ပါတယ် အဲ့ဒီလိုဘုန်းကြီးတို့ယောဂီများကိုသာသနာဂုံကြီးចောင်းတိုက်ကြီးတဲ့ចောင်းတိုက်ကြီးရဲ့ဓမ္မမိသားစုများကိုမိမိတို့ရဲ့ဘဝသာသနာတော်နဲ့တွေ့ရကြုံနတ်အောင်လူဘဝမှာလူဖြစ်ရကြုံနတ်အောင်ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေရှုမှတ်ပွားများ အားထုတ်နိုင်အောင်ဘုရားတို့ သင်ကြားပေးမှာဖြစ်ပါတယ်ဒီကတရားရှုမှတ်ဖို့ရှုမှတ်နည်းလေးတွေကိုမိမိတို့သဘောပေါက်နားလည်သွားပြီဆိုရင်မိမိတို့ရဲ့အိမ်မှာလည်းပဲမိမိတို့အေးစေးစေးချမ်းသာတဲ့ဣရိယာပုတ်နဲ့ဒီတရားလေးကိုနှလုံးသွင်းရှုပွားအားထုတ်ပါလို့ရပါတယ်။ဘုန်းကြီးတို့ရဲ့မာသတိပဋ္ဌာန်ဝိပဿနာတရားနိလဟာ အထိုင်ဣရိယာပုတ်တစ်ခုတည်းရှုရတာမဟုတ်ဘဲနဲ့ဣရိယာပုတ်၄ပါးလုံးတတိကပ်ပြီးတော့မပြတ်ရှုမှအာထုတဲ့နေဖြစ်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့အာထုနည်းတွေသဘောပေါက်နားလည်သွားရင်မိမိအိမ်မှာလည်းပဲထိုင်ရင်ဖြစ်စေရရင်ဖြစ်စေတွားရင်ဖြစ်စေလျောင်းရင်ဖြစ်စေ ဘယ်ဣရိယာပုနဲ့ပဲရှုရှုဝိပဿနာဖြစ်တယ်ဝိပဿနာဉာဏ်နေဖြစ်တယ်ပါရမီတို့ရှိမယ်ဆိုရင်အပေလေးပါးကလွတ်နိုင်လောက်တဲ့အရိယာမဉ္ဇဉ်ပူညာနေထီအောင်ဘုန်းကြီးတို့ဒီမျက်မှောက်ဘဝမှာပဲရရှိသွားနိုင်ပါတယ်အဲ့ဒီရရှိသွားနိုင်တဲ့တရားနိလန်းတွေကိုဘုန်းကြီးတို့ ညွန်ကြားဟောကြားပြသပေးမှာဖြစ်ပါတယ်အဲတော့အာထုပုံအာထုနည်းတွေကိုသဘောပေါက်နားလည်နိုင်ဖို့အတွက်ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့တတိပဋ္ဌာန်ဝိပဿနာ လုပ်ငန်းစဉ်ပြတရားပေါ့အလုပ်ပြီးတရားဒီတရားတော်ကိုဘုန်းကြီးတို့ သာသနာ့ကိုယ်ကြီးအကြောင်းတိုက်ဓမ္မမိသားစုများနာကြားရမှာဖြစ်ပါတယ်။ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့အတန်တော်နဲ့ဘုရားအထုံးမဲ့ယောဂီများကိုဟောကြားတင်ပြပေးထားတာကိုအတန်သွင်းကြိုးပွေနဲ့ဖန်ယူထားတာရှိပါတယ်။မိနစ်30ကြာပါမယ်။ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟာဒီလုပ်ငန်းစဉ်ပြအလုပ်ပေးတရားကို တနာဤဟောကြားထားတာရှိပါတယ်45မိနစ်ဟောကြားထားတာရှိပါတယ်မိနစ်30ဟောကြားထားတာရှိပါတယ်15မိနစ်ချင်းချုပ်ဟောကြားထားတာရှိပါတယ်အဲ့ဒီတည်းကဘုန်းကြီးတို့မိနစ်30ဟောကြားထားတဲ့လုပ်ငန်းစဉ်ပြတရားပေါ့အထုပ်ပုံအထုပ်နည်းတွေရှုမှတ်ပုံရှုမှတ်နည်းတွေကို ဒီဣရိယာပု၄ပါးစလုံးဘယ်လိုရှုမှတ်သွားမယ်ဆိုတာတွေကိုကြည်သူရှင်ဆရာတော်ဘုရားကြီးကဟောကြားပေးပါလိမ့်မယ်။အဲဒီမိနစ်30လောက်ကြာတဲ့အချိန်လေးတွင်းမှာမိမိတို့ရဲ့စိတ်တွေဘယ်မှမသွားအောင်ဒီတရားအာယုန်ထဲမှာပဲမိမိစိတ်လေးကိုနှစ်ထားပြီးတော့ယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားတင်ပြပေးတာလေးကိုတေချာ အာယုံစိုက်ပြီးတော့နာကြားအထုဖို့လိုပါတယ်အဲလိုနာကြားထားလို့သဘောပေါက်နားလည်သွားပြီဆိုရင်တရားခွင်မှာတရားဝင်ပြီးတော့အာထုတ်ပြီဆိုရင် ထိုင်တဲ့ဣရိယာပုနဲ့လည်းပဲမိမိတို့ဘယ်လိုရှုမှတ်ရမလဲဆိုတာတွေကိုသဘောပေါက်နားလည်သွားနိုင်တယ်ရက်တဲ့ဣရိယာပုနဲ့လည်းပဲရက်ခိုက်ကလေးမှာဘယ်လိုရှုမှတ်အာထုတ်သွားရမလဲဆိုတာတွေကိုသဘောပေါက်နားလည်သွားနိုင်တယ် သွားတဲ့အခါမှာလည်းခြေလန်းတိုင်းခြေလန်းတိုင်းကိုတတိလေးကပ်ပြီးတော့မပြတ်ရှုမှ အထုပုံတွေကိုလည်းပဲသဘောပေါက်နားလည်သွားလိမ့်မယ်နောက်ဆုံးမိမိရဲ့အိတ်ဆောင်ရောက်လို့ခိတ္တကဏအနာယူလျောင်းဆက်ပြီးအနာယူတဲ့အခါမှာလည်းပဲအဲ့ဒီလျောင်းဆက်ပြီးတော့အနာယူရင်းနဲ့ရှုဖို့မှတ်ပုံပွားများအထုပုံတွေကိုသဘောပေါက်နားလည်သွားလိမ့်မယ် ဒီဣရိယာပုတ်၄ပါးရှုမှတ်ပုံတွေကိုသဘောပေါက်သွားပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာဘယ်နေရာမှာပဲဖြစ်စေကျောင်းမှာဖြစ်စေအိမ်မှာဖြစ်စေလမ်းမှာဖြစ်စေတတိယလိုက်တိုင်းတတိယလိုက်တိုင်းကိုရှုမှတ်အားထုတ်သွားလို့ရှိရင်တစ်ချက်ရှုမှတ်ရင်အကုသိုလ်ဖြစ်သွားတာဓမ္မမှတ်လိုက်တိုင်းကုသိုလ်စီဖြစ်နေတာမှတ်ချက်တိုင်းမှတ်ချက်တိုင်းဟာ ထိုင်ပြီးရှူရှူရက်ပြီးရှူရှူဈဉ္ဉံတော်ခြင်းရှူရှူလျောင်းခြင်းရှူရှူကုသိုလ်စိတ်ကြီးတယ်ပဲအဲ့ဒီကုသိုလ်ကဘာဝနာကုသိုလ်တွေဘုရားသာသနာမှာအမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့ကုသိုလ်ဟာဒီဝိပဿနာဘာဝနာကုသိုလ်ပါပဲဒီဝိပဿနာဘာဝနာကုသိုလ်ကသာနိဗ္ဗာန်ကိုရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်တာဖြစ်ပါတခြားကုသိုလ်တွေကမရောက်နိုင်ပါဘူးအထောက်ပံ့ပဲဖြစ်ပါဒါကြောင့်မိမိတို့ဟာ မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းတွေ့နေပြီလူဘဝကိုလည်းရနေပြီနိလမှန်စွာကျွန်းသွန်သင်ညွန်ပြပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့နေပြီဆိုရင်အဲ့ဒီအချိန်လေးမှာအခုလိုရှုမှတ်အထုပုံနေတေချာနားလေသဘောပေါက်ပြီးတော့ကိုရှုမှတ်ပွားများအားထုတ်ပြီဆိုရင်ကို့အတွက်မြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့ရယူနှပ်ပြီလူဘဝမှာလူဖြစ်ရယူနှပ်ပြီ အဲ့ဒီလိုလူဖြစ်ရာကျိုးသာသနာတော်နဲ့တွေ့ရာကျိုးနတ်ဖို့အတွက်အခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားထားတဲ့သင်တန်းတရားဒီနေ့အပြင်လုပ်ငန်းစဉ်ပြတရားကိုဖွင့်ပြပေးမှာဖြစ်ပါတယ်အဲ့ဒီဖွင့်ပြတဲ့အခါမှာစောစောကပြောတဲ့အတိုင်းထိုင်ပြီးရှုမှတ်ပုံတွေကိုလည်းပဲဘယ်လိုရှုမှတ်ရမလဲဆိုတာသင်ကြားပါလိမ့်မယ် ရက်တဲ့ကံမှာလည်းရက်တဲ့ဣရိယာပုနဲ့ရှုမှတ်ပုံသွားတဲ့ကံမှာလည်းသွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံလျောင်းတဲ့ကံမှာလည်းလျောင်းတဲ့ဣရိယာပုနဲ့ရှုမှတ်ပုံအဲဒီလိုဣရိယာပု၄ပါးရှုနေစဉ်မှာလည်းပဲနားနဲ့အတန်ဆုံကိုက်မှာကြားရင်ကြားသိတာလေးရှုမှတ်ပုံမျက်စိနဲ့အစင်းဆုံကိုက်မှာမြင်သိတာလေးရှုမှတ်ပုံနှာခေါင်းနဲ့အနံ့ဆုံကိုက်မှာနံသိမွေးသိရှုမှတ်ပုံနေရာနဲ့အရသာစသိကိုက်မှာစသိတာလေးရှုမှတ်ပုံအတွေ့အထိတွေ့ထိကိုက်မှာတွေ့ထိတာလေးရှုမှတ်ပုံ စိတ်ကူးစဉ်းစားကြံစည်တဲ့အခိုက်အတန့်မှာစိတ်ကူးတာစဉ်းစားတာကြံစည်တာရှုမှတ်ပုံအာယုန်နဲ့ द्वार ဆုံတိုင်းဆုံတိုင်းရှုမှတ်ပုံတွေကိုလည်းပဲကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးကအခုလုပ်ငန်းစဉ်ပြတရားထဲမှာထည့်သွင်းပြီးဟောကြားပါလိမ့်မယ်အဲဒီမှာရှုမှတ်ပုံတွေအများကြီးပြောပြတော့ယောဂီတို့ဘာမှမမှတ်မိပဲနဲ့ဘယ်လိုရှုမှတ်ရမှမသိပဲနဲ့ဖြစ်သွားတတ်ပါတယ် အဲ့ဒီအချိန်မှာကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကနောက်ဆုံးပြီးကန်ဒီ9မိနစ်လောက်အချိန်လေးမှာရှုမှတ်စရာတွေများနေလို့ယောဂီများမရှုတတ်မမှတ်တတ်ပဲဖြစ်လိမ့်မယ်တဲ့အဲ့တော့ရှုတတ်မှတ်တတ်အောင်အချင်းချုပ်လေးပြန်ပြောပေးမယ်ဆိုပြီးတော့9မိနစ်ခန့်အချင်းချုပ်လေးပြန်ပြောပေးပါလိမ့်မယ်အဲ့ဒီလိုအချင်းချုပ်လေးပြန်ပြောပေးတဲ့အချိန်လေးကိုတည်တည်ချာချာနားဆိုင်ပြီးတော့ ရိုးရိုးသေးသေးနာကြားလိုက်လို့သဘောပေါက်နားလည်သွားပြီဆိုရင်အခုတရားခွင်မှာဣရိယာပု၄ပါးစလုံး ရှုတတ်မှတ်တတ်ပွားများတတ်အာထုတတ်ပါလိမ့်မယ်ဒါကြောင့်အာထုပုံအာထုနည်းတွေသင်ပြပေးတဲ့သင်္นานတရားလုပ်ငန်းပြင်စင်ပြတရားကိုယောဂီများမိနစ်30ခန့်ရိုးရိုးသေးသေးနာကြားနှလုံးသွင်းကြဖို့ပါ ဒါလေးကိုပဲအာယုံစိုက်ပြီးတော့နာကြဖို့ပါဆရာတော်ဆရာတော်နဲ့တကွာအားလုံးဦးဇင်းတို့လည်းပဲလုတ်ပေးတရားနာယူရင် နေပါမယ်အခုချိန်ကနေစပြီးတော့အလုတ်ပေးတရားနာယူကြရအောင်ကိုယ်ထဲမှာရှိနေတဲ့ယုံနာတရားတွေကိုအမှန်တိုင်းသိအောင်လို့အားထုတ်ရတာပဲ။ ယုတ်တရားဆိုတာအခုသင်ကြားတွေ့နေရတဲ့ရာဝတ္ထုတွေပါပဲသင်ကြားတွေ့နေရတဲ့ကိုကြီးတစ်ခုလုံးဟာယုတ်စုဝေယုတ်တရားတွေပါပဲနံတရားဆိုတာကတော့သိပြီးနေတဲ့စိတ်ပါပဲအဲဒီယုံနာတွေကမြင်နိုင် မြင်နိုင်လည်းသင်ကြားဖြစ်နေတယ်ဒါကြောင့်အဲဒီယုံနာတွေကိုမှန်တိုင်းသိအောင်မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ကြည့်ရမှရမယ်ကျူးတယ်မှတ်တယ်ဆိုတာဒီလိုကြာသိအောင်လို့ပဋိညာနဲ့စူးစိုက်ပြီး နှလုံးသွင်းလိုက်တာကိုခေါ်တာပါပဲသို့တူနားကကြားတိုင်းကြားတိုင်းလဲကြားတယ်ကြားတယ်လို့မှတ်ရမယ်နှာခေါင်းကအနာကိုနာနိုင်လဲနာနေနာနေလို့မှတ်ရမယ်လျာကရတာကိုစသည်တိုင်းလဲပြီးတယ်ပြီးတယ်လို့မှတ်ရမယ်ကိုယ်ပါတွေ့ထီတိုင်းလဲထိတယ်ထိတယ်လို့မှတ်ရမယ်စိတ်ကူးစဉ်းစားကြံစီတိုင်းလဲစိတ်ကူးတယ်စဉ်းစားတယ်ကြံစီတယ်စသည်ဖြင့်မှတ်ရမယ်ဒါပေမဲ့အာထုကသမှာတော့ မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းကိုအကုန်လုံးသိအောင်လိုက်ပြီးမမှတ်နိုင်သေးဘူး။ဒါကြောင့်တရားသိလို့တဲ့တရားကစားပြီးမှတ်ရမယ်။အသက်ရှူတိုင်းဆိုင်တိုင်းဝမ်းမိတ်ထဲကဖောင်းလိုက်ပင်လိုက်နဲ့တောင်းနှင်းလှူကြနေတာဟာအမဲမပြတ်ထင်ရှားနေတယ်။အဲဒါဟာဝါယောဓာလို့ခေါ်တဲ့ယုတ်တရားပဲ။အဲဒါကစပြီးရှုမှတ်ရမယ်။အဲဒါကိုရှုမှတ်ရအောင် ရှင်းဥစွာဝမ်းပိုက်ကိုသိနေစားအိပ်ပြီးကြည့်နေရမယ်အသက်ရှူသွင်းလိုက်တဲ့အခါဖောင်းတက်လာတာကို တွေ့လိမ့်မယ်အသက်ရှူထုတ်လိုက်တဲ့အခါပင်ကျသွားတာကိုတွေ့လိမ့်မယ်ဖောင်းတက်လာတာကို ဖောင်းတယ်လို့မှတ်ရမယ်ပင်ကျသွားတာကိုပင်တယ်လို့မှတ်ရမယ်သိနေစိုက်ကြည့်နေုံနဲ့မထင်ရှားသေးရင်ဘာရင်မှလည်းနဲ့ထိတာအသက်ရှူကိုတော့မပြင်းနဲ့နေအောင်လည်းအသက်အောင်မထားနဲ့ညအောင်လည်းအာမထုံးနဲ့ ကြီးကြီးလည်းမကျူနဲ့အသက်ကျူကိုပြင်လိုက်ရင် မောသွားလိမ့်မယ်ဒါကြောင့်ပဂရိရှင်မြဲအတိုင်းမမှန်လေးယူရမယ်အသက်ကျူမှသွားရင် မမှန်လေးပြန်ထားဒီလိုမမှန်လေးယူနေရင်ဖောင်းတယ်လာတာကို ဖောင်းတယ်လို့မှ ပိန်ကြပါတာကို ပိန်တယ်လို့မှဖောင်းတယ်ပိန်တယ်ဒီလိုဆိုလေးတွေကတော့သိသေးတယ်ဆိုရမှာနော်ပါဇာကတော့သုံးနေဖို့မလိုပါဘူး ဝိပဿနာရှုရဲဆိုတာအနည်းရေဆိုတွေကလွင်ရင်မဟုတ်ဘူးပြီးဖို့ကသာပြီးလို့ရဲဒါကြောင့်ဆိုုံလေးတော့မပြီးသေးဘူးဖောင်းတယ်လို့မှတ်တဲ့အခါဖောင်းစားကနေပြီးဖောင်းဆုံးတန်ရောက်ဖောင်းတက်လာတာလေးကိုမျက်စိနဲ့မြင်လို့သိသိချာချာသိသွားစီရမယ်ဘိနေလို့မှတ်တဲ့အခါမှာလဲပင်ညသွားတာလေးကိုပင်စားကပင်ဆုံးတန်အောင်မျက်စိနဲ့မြင်လို့ဒီနည်းချာချာသိသွားစီရမယ်ဖောင်းတယ်လို့မှတ်ရင် ဖောင်းတာနဲ့ပြီးနဲ့ကတ်သွားစီရမယ်ကဲနဲ့ပြလိုက်တော့ဘာကနဲ့ထိမှန်သွားတာလို့ဘုရားပေါ်လာတဲ့မဆရာအာယုံနဲ့ဒီကရှုမှတ်လိုက်တဲ့စိတ်ညာတခါတဲ့အံကြကြိုက်သွားအောင်လို့ပြီးစိုက်ပြီးမှတ်ရမယ်ဘိနေလုံးမှတော့လည်းတူတူပဲဘိနာနဲ့မှတ်တာနဲ့အံကြကြိုက်သွားစီရမယ်ဘာမှထူးမှကြံမရှိဘူးဆိုရင်ဒီဖောင်းတာပိန်တာလေးနှစ်ခုပဲမှတ်နေရမယ်။ဖောင်းနေပိန်နေလို့ မပြတ်မှတ်နေရမယ်ဒီလိုမှတ်နေရင်စိတ်ကတခြားကိုထွက်တော့သွားတာလည်းရှိလိမ့်ဦးမယ်အဲဒီလိုထွက်သွားတဲ့စိတ်ကလေးကိုလည်းလိုက်ပြီးမှတ်ရမယ်အဲဒီစိတ်ကလေးကိုသွားတယ်သွားတယ်လို့မှတ်ဒီလိုတစ်ချက်တစ်ချက်လောက်မှတ်လိုက်ရင်သူကမသွားပြန်ဘူးဒီတော့ဖောင်းနေပိန်နေဖောင်းနေပိန်နေလို့ပြန်မှတ်သွားရုံပဲစိတ်ကလေးကတဏှာရရောက်သွားရင် ရောက်တယ်ရောက်တယ်လို့မှတ် ပြီးရင်ဟောင်းတယ်ပိန်တယ်လို့ရမ်းမသွားရုံပဲသိကူးထဲမှာလူတယောက်ယောက်နဲ့တွေ့ရင်တွေ့တယ်တွေ့တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲလူတယောက်နဲ့တွေ့လို့စကားပြောနေမှသတိရတဲ့ခါလည်းရှိတယ်အဲဒီလိုစကားပြောနေတဲ့သိကူးကိုလည်းပြောတယ်ပြောတယ်လို့မှလူရင်းကတော့ဘာပဲဖြစ်ဖြစ်သိကူးကြံစည်မှုတွေဖြစ်တိုင်းဖြစ်တိုင်းလိုက်မှဖို့ပါပဲမဘုံကတော့ စိတ်ကူးရင်စိတ်ကူးတယ်လို့မှစဉ်းစားရင်စဉ်းစားတယ်ကြံရင်ကြံတယ်ပြီးရင် ပြီးတယ်အလုံးသွင်းရင် လုံးသွင်းတယ်လို့မှသိတဲ့မှာပြောတယ်ထင်ရင်လည်းပြောတယ်ပြောတယ်လို့မှပြင်းရင်လည်းပြင်းတယ်ပြင်းတယ်လို့မှဝန်တာရင်လည်းဝန်တာတယ်ဝန်တာတယ်လို့မှသိကြရင်လည်းသိကြတယ်သိကြတယ်လို့မှဒီလိုစိတ်ကူးလေးတွေကိုဖြစ်တိုင်းဖြစ်တိုင်းရှုမှပြီးသိနေတာကဘာလို့ဆိုလို့ရှိရင်သိတ္တနုပဒနာခေါ်တယ်ဒီလိုစိတ်ကလေးကိုဖြစ်တိုင်းဖြစ်တိုင်းမရှုနိုင်မသိနိုင်ရတဲ့အတွက် ဒီစိတ်ကလေးကိုပဲပုဂ္ဂိုလ်သတ္တဝါကောင်လို့ထင်နေကြတာစိတ်ကူးနေတာဟာငါပဲငါစဉ်းစားနေတယ်ငါကြားနေတယ်ငါသိနေတယ်လို့ထင်နေကြတယ်ကလေးသူငယ်ဖြစ်ကအခုတည်းကတဘွာလုံး သက်ရှင်ပြီးသိနေတဲ့ငါကောင်လေးဟာတကယ်ကိုရှိနေတယ်လို့ထင်နေကြတယ်အမှန်မှာတော့ငါကောင်လေးဆိုတာရှိတာကိုမဟုတ်ဘူးတကူချင်းတကူချင်းဆင့်ကဆင့်ကမပြတ်ဖြစ်နေတဲ့ဒီစိတ်ကလေးသာရှိတာပဲ အဲဒီတစ်ခုချင်းတစ်ခုချင်းခဏမစက်ပြတ်ဖြစ်နေတဲ့စိတ်ကလေးကိုကိုယ်တိုင်မျက်မှောက်သိအောင်လို့မှားရတာတဲ့ဒါကြောင့်ဒီစိတ်ကလေးကိုခြေတိုင်းခြေတိုင်းမှားရမယ်ဒီစိတ်ကလေးကတော့မှားလိုက်ရင်ပျောက်လွယ်ပါတယ်ကြံနေကြံနေလို့တစ်ချက်တစ်ချက်လောက်မှားလိုက်ရင်သူကမကြည့်တော့ဘူးပျောက်သွားတော့တာပဲအဲဒီတော့ဖောင်းနေပိန်နေဖောင်းနေပိန်နေလို့ရမ်းမှသွားရုံပဲတိုင်းနေတာကြတော့ကိုယ်တည်းကညောင်းတာပူတာတွေလည်းပေါ်လာလေဦးမယ်အဲ့ဒါတွေကိုလည်းလိုက်ပြီးမှားရမယ် ညောင်းရင်ညောင်းတာလေးကိုတိတိကျကျသိအောင်သိနေစားပြီးညောင်းတယ်ညောင်းတယ်လို့မှဘူးရင်လည်းဘူးတယ်ဘူးတယ်မှနာရင်လည်းနာတယ်နာတယ်မှမောရင်လည်းမောတယ်မောတယ်မှယုံပါပဲဒီညောင်းတာပူတာနာကျင်ခဲ့တာမောပန်းတာနေတဲ့ခဲ့တာတွေဟာဒုက္ခဝေဒနာကြီးတွေကြီးပဲဒါကြောင့်ဒါတွေကိုရှုမှနေတာကဝေဒနာနုပဒနာတဲ့ဒီဝေဒနာလေးတွေကိုဖြစ်တိုင်းဖြစ်တိုင်းမရှုနိုင်မသိနိုင်ကြတဲ့အတွက်ညောင်းတာပူတာနာကျင်ခဲ့တာလေးတွေကိုပဲ ငါလို့ထင်နေကြတယ်ငါညောင်းနေတယ်ငါပူးနေတယ်ငါနာနေတယ်လို့ငါကောင်းတရားကောင်းအနေနဲ့ထင်နေကြတယ်အရင်ကတော့ငါကောင်းနေတာပဲအခုမှနေတိုင်ခက်လာတယ်လို့ငါတယောက်တည်းအနေနဲ့ထင်နေကြတယ်အမှန်မှတော့ဒီလိုမဟုတ်ဘူးကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံတွေတွေ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုကလေးတွေတစ်ခုပြီးတစ်ခုအသေးသေးဖြစ်နေတာပဲဓမ္မဝင်များမှာတအားကလေးတွေအသေးသေးလာတိုင်းလာတိုင်းမပြလင်းနေတာလိုပါပဲကိုယ်ထဲမှာမကောင်းတဲ့အတွေ့အကြုံလေးတွေနဲ့ အသေးသေးဒီတိုင်းတွေ့တိုင်းမကောင်းတဲ့ခံစားမှုလေးတွေစင်ကစင်ကမပြတ်ပြည့်နေတာပဲအဲဒါလေးတွေကိုသိကြသိအောင်ညောင်းရင်ညောင်းတယ်ညောင်းတယ်ဝီရင်လဲပူတယ်ပူတယ်နာရင်လဲနာတယ်နာတယ်လို့ဒီလိုစူးစိုက်ပြီးမှတ်နေရမယ်မဂ္ဂဇာမှာတော့ညောင်းတာပူတာလေးတွေကတို့တို့ပြီးတော့လဲညောင်းလာတာပူလာတာတဲ့အဲဒီတော့ပြင်းရစိတ်ကလေးကပေါ်လာလိမ့်မယ်အဲဒီစိတ်ကလေးကိုလည်းပြင်းရတယ်ပြင်းရတယ်လို့မှတ် ပြီးတော့ညောင်းတာပူတာကိုပဲရမ်းမှနေရအောင်ပဲသီခံရင်နိဗ္ဗာန်ရောက်တယ်သီခံရင်နိဗ္ဗာန်ရောက်တယ်ဆိုတာဟာဒီပြနေရမှာတဲ့ဟောဒီတရားထုတ်ရမှာကိုးပြီးသုံးကြတယ်တရားထုတ်ရင်သီခံမှာပဲညောင်းတာပူတာကိုသီမခံမဲနဲ့ခဏခဏရွှေလိုက်ပြင်းလိုက်လုပ်နေရင်တော့သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်ရင်ဉာဏ်မဖြစ်ဘူးဉာဏ်မဖြစ်တော့မဂ္ဂိုလ်နိဗ္ဗာန်ကိုမရောက်ဘူးပေါ့ဒါကြောင့် သီခာမိမှတ်နေရတယ်တရားတို့ရမှာသီခာရတယ်ဆိုတာကလည်းကိုယ်တည်းကဒုက္ခဝေဒနာတွေသီခာရတာပါပဲအဲ့ဒါတွေပဲများပါတယ်ဒါကြောင့်ညောင်းတာပူတာနာကျင်တာအကံခက်တာတွေဖြစ်လာလို့ရှိရင်ရုပ်တရက်အမှတ်ဖြစ်ပြီးတော့မရွှေ့လည်းမပြင်းရသေးဘူးညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသဖြင့်သီခာပြီးမှတ်နေရအောင်မယ်ဒီလိုသီခာပြီးမှတ်နေရင် ဒုံတံဝေဒနာကတော့ပျောက်သွားပါလိမ့်မယ်။မာရိညာအားကောင်းတဲ့အခါများမှာတော့ယမနာကြီးကျယ်တဲ့ဝေဒနာတွေတောင်ပျောက်ပျောက်သွားတာကိုတွေ့ရပါလိမ့်မယ်။ဒီလိုပျောက်သွားတဲ့အခါမှာဖောင်းနေပိန်နေလို့ရမှသွားရုံပဲ။တော့ကြောင့်ပိန်မနေလို့လဲမပြောင်းနိုင်ဘူးမနေသာလားဘူးဆိုရင်တော့ညင်ရတာပေါ့။ဒါပေမဲ့ပြင်းနေတဲ့စိတ်ကလေးကစားပြီးပြင်းနေတယ်ပြင်းနေတယ်လို့မှားလက်ကြွရင် ကြွတယ်ကြွတယ်လို့မှားရွှေ့ရင် ရွှေ့တယ်ရွှေ့တယ်လို့မှားပြေးပြေးလေးရွှေ့ရမယ်နော်အဲဒီဖြည်းဖြည်းရွှေ့သွားတာလေးကိုပဲလိုက်ပြီးတော့ကြွတယ်ကြွတယ်ရွှေ့တယ်ရွှေ့တယ်ထိတယ်ထိတယ်လို့ဒီလိုအစဉ်တိုင်းမှတ်သွားရမယ်ကိုကြီးကိုရင်းနေလို့ရှိရင်ဒိန်းတယ်ဒိန်းတယ်မှခြေတော်ကြွလာရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့ရယ်ရွှေ့တယ်မှ ချရင်ချတယ်မှဘာမှပြုပြင်မရှိပဲငြိမ်းနေပြန်ပြီဆိုရင်တော့ပေါင်းနေဘိနေပေါင်းနေဘိနေလို့ရမ်းမနေရမယ်ရတယ်မှရနာမနေရဘူးရှေးမှနဲ့နောက်မှစနေရမယ်ရှေးသမားလေးနဲ့နောက်သမားလေးရှင်းညာနဲ့နောက်ညာတစားသေးသွားမှသတိသမားညာတွေကတစ်ဆင့်နဲ့တစ်ဆင့်မြင့်မြင့်ရင့်ရင့်ပြီးလာတာဒီလိုရင့်ရင့်ပြီး အားပြည့်တဲ့ခါကျတော့မှမဉ္ဇဉ်ကိုဆက်ရောက်ပြီးသွားတာတရားထုတ်တယ်ဆိုတာမိဖို့တဲ့ယောက်ျားလို့အားထုတ်ရမယ်တဲ့မိချင်းမပေါ်သေးတဲ့ဟိုရှိကေတုံးကပြသားချင်းပို့ပြီးမိမွေးရတယ်အဲဒီမိဖို့တဲ့လူဟာမိမပွင့်မဲ့ချင်းမရမနာပွင့်နေရတယ်ဘူးလာလေးလေးအားဆက်ပြီးပွက်လေးလေးပဲဒီလိုဆင်းမပြဖို့လို့ဘူးလုံးမကဘူးလာတော့မိပွင့်လာရတယ်အဲဒီတော့မှပဲနားရတယ်အဲဒါလိုပဲ ရှင်းမှလည်းနောက်မှရှင်းသမာဓိနဲ့နောက်သမာဓိမပြတ်စနေအောင်ဓမ္မထဲမှနေရတယ်ဒီကညောင်းတာပူရာတွေကိုမှတ်လို့ပြီးသွားရင်ရမနေနဲ့ဖောင်းနေပိန်နေဖောင်းနေပိန်နေလို့ဇာထဲပဲဆက်မှတ်သွားရမယ်ဒီလိုမှနေရင်တဏှာကရလာပြန်ရင်အဲ့ဒါကိုလည်းမှတ်ရမှာပဲရတဲ့နေရာကိုစာရိုက်ပြီးရတယ်ရတယ်လို့မှသူလည်းခံခဲ့တဲ့ဒုက္ခဝေဒနာပဲရပြောခြင်းတဲ့စိတ်ကလေးပေါ်လာရင် အဲ့ဒီစိတ်ကိုဖြောက်ကျင်တယ်ဖြောက်ကျင်တယ်လို့မှမဖြောက်ပါသေးဘူးပြီးတော့လဲရားတယ်ရားတယ်လို့ပဲရားမှနေရအောင်ပဲဒီလိုပင်မနေရင်ရားတာကတော့ပျောက်သွားတာပဲများပါတယ်ပျောက်သွားရင်ဖောင်းတယ်ပိန်းတယ်လို့ပြန်မှသွားရုံပဲမပျောက်လာတဲ့ခါကျတော့ကိုယ်ရဖြောက်ရတာပေါ့ဒါပေမဲ့ဖြောက်ကျင်တဲ့သေးလေးကစားပြီးမှသွားရမယ်ဖြောက်ကျင်တယ်ဖြောက်ကျင်တယ်မှလက်ကြွလာရင်ကြွတယ်ကြွတယ်မှ ရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှရားတဲ့နေရာကိုလက်ထိတော့ထိတယ်လို့မှအရာဖြောက်တော့ဆွဲတိုင်းတွန်းတိုင်းဖြောက်တယ်ဖြောက်တယ်ကုတ်တယ်ကုတ်တယ်မှလက်ပြန်ချတော့ချတယ်ချတယ်မှတနည်းအားမှလက်ကထိသွားတော့ထိတယ်မှပြီးတော့ပေါင်းတယ်ပိန်တယ်ရမ်းမှသွားရုံပဲကိုယ်မူရာပြုပြင်တယ်ပြုပြင်တယ်ဒီနည်းကြီးပဲဘာလေးတခုမှလွတ်မသွားစေရဘူးပြုပြင်တယ်ပြုပြင်တယ် ပြုကျင်တဲ့စိတ်ကလေးကစားပြီးစိတ်ဆက်ဆက်မှတ်ပါရမယ်။ဆရာကထမယ်ကြရင်အဲ့ဒီစိတ်ကိုထခြင်းနဲ့ထခြင်းနဲ့လို့မှားရမယ်။လက်တွေခြေတွေပြင်တော့ကြွတယ်၊ရွှေ့တယ်၊ဆန့်တယ်၊ထိတယ်၊ထောက်တယ်စသည်ဖြင့်အစဉ်တိုင်းမှားပြီးပြုပြင်ရမယ်။ကိုကြီးကရှေ့ကိုရင်းလာတော့ရင်းနေရင်းနေမှထားလိုက်တဲ့အခါမှာကိုကြီးကပေါ့ပေါ့ပြီးကြွကြွတက်လာတာရှိတယ်။အဲ့ဒါကိုစူးစိုက်ပြီးတော့ထားတယ်ထားတယ်လို့မှား ရေးပြီးလေးထားရမယ်နော်တရားထုတ်တဲ့ပုဂ္ဂိုလ်ဟာအာရုံရှိပေမဲ့လို့အားမရှိတဲ့လူမှလို့ကျင့်ရမယ်တဲ့ပဂရိကျမ်းမှာတဲ့အာရုံရှိတဲ့ပုဂ္ဂိုလ်များမှာတော့ထားတယ်သွားတယ်ဆိုတာဟာလွယ်လွယ်လေးပေါ့ရုပ်မြင်ဆိုများမြန်မာပြည်နဲ့အာရုံမရှိတဲ့လူမှများကြတော့ရေးပြီးလေးရွာရွာလေးပဲသိပင်ငွေတာခန္ဓာနေတဲ့လူများမှထားတယ်ဆိုလို့ရှိရင်ရွာရွာလေးမြင်မြင်သာသာလေးပဲခါရဲကနာသွားမှဆိုလို့သူ့ကိုယ်ကိုသာလေးအာယူပြီး ဖြည်းဖြည်းချင်းလေးထလာတယ်အခုတရားထုတ်ရမှလည်းအာမကြည့်တဲ့အဲ့ဒီလူမာများလို့ပြင်ရမယ်တဲ့ဘာမှဆိုဖြည်းဖြည်းချင်းပဲပြုပြင်ရမယ်ဒီလိုဖြည်းဖြည်းချင်းပြုပြင်မှလည်းပฏิသမารိညာကကောင်းကောင်းမှီတာဒါကြောင့်ဖြည်းဖြည်းကပဲစပြီးလေ့ကျင့်ရတယ်ထားတယ်ထားတယ်လို့မှတ်ပြီးလူမာများလို့ပဲဖြည်းဖြည်းလေးထားရမယ်လူမာနဲ့ကိုတူစီရမယ်ဒါလည်းမကြသေးဘူးမျက်စိမြင်မယ်မမြင်တဲ့လူလိုကြည့်ရမယ်တဲ့ နားကကြားပေမဲ့မကြားတဲ့လူလိုကျင့်ရမယ်တရားထုတ်နေတဲ့အခါမှာကျူးမမှုလေးတခုတည်းပဲကိုယ်လို့ရှိတယ်ဒီပြင်းမြင်တာတွေကြားတာတွေဆိုတာကတော့ကိုယ်လို့မဟုတ်ဘူးဒါကြောင့်ဘယ်လိုထူးထူးဆန်းဆန်းကိုမြင်ရပေမဲ့မမြင်ရသလိုပဲအမှတ်ကိုယ်သာကြီးစိုက်ပြီးမှတ်နေရမယ်ဘယ်လိုထူးထူးဆန်းဆန်းကိုကြားပေမဲ့မကြားသလိုပဲအမှတ်ကိုယ်သာကြီးစိုက်ပြီးတော့မှတ်နေရမယ်ကိုယ်မူရာပြည့်ပြင်းတဲ့အခါမှာလဲမကြမ်းပါတဲ့ပုဂ္ဂိုလ်အာရုံမရှိတဲ့ပုဂ္ဂိုလ်များလိုပဲ ရေးသေးလေးကြွားရွာလေးပြပြညာမယ်လက်ရွှေလိုက်ခြေရွှေလိုက်ကိုယ်လိုက်ဆန်းလိုက်ခေါင်းကုန်းလိုက်အမော့လိုက်နဲ့အဲ့ဒါတွေအားလုံးညီသက်သက်ကလေးသင်္နေမှုငွေကလေးပဲပြုပြင်ရမယ်ဒါကြောင့်အခုလိုဒညာကထတဲ့အခါမှာထားတယ်ထားတယ်လို့မှားပြီးဖြည်းဖြည်းချင်းကလေးထားရမယ်ခါစားမြရမိတဲ့အခါကျတော့ရတယ်ရတယ်မှာဟိုဒီဒီလျှောက်ကြည့်မိရင်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှာသွားတဲ့အခါကျတော့ခြေလမ်းကိုမယုံမယ် ညာဘက်ကလာတဲ့အခါညာလာနေမှဘယ်ဘက်ကလာတဲ့အခါဘယ်လာနေမှခြေတော်ကြွားဒီကစားပြီးခြေတော်ချပြီးဒီရွေ့ရွေ့ပြီးသွားတာလေးကို အစဉ်တိုင်းပြီးသွားရမယ်ညာလာနေဘယ်လာနေညာလာနေဘယ်လာနေဒီလိုဒလန်ဒလန်တစ်ခါတစ်ခါမှသွားရုံပဲအဲ့ဒါကမြန်မြန်သွားတဲ့အခါမှာဘုံနဲ့ခါမြန်မြန်သွားတဲ့အခါခါဝေးဝေးသွားတဲ့အခါများမှာဒလန်ဒလန်တစ်ခါတစ်ခါမှသွားရင်တော့လောက်ပါပြီ။ ဘယ်လမ်းနဲ့ညာလမ်းနဲ့ဒီလိုတစ်ချက်တစ်ချက်မှတ်သွားရင်တော့ပါပြီဖြည်းဖြည်းသွားနေတဲ့အခါဈဉာကြောက်နေတဲ့အခါများမှာတော့ခြေတလားမှာမှတ်စရာက၃ပိုင်းရှိတယ်ခြေတော်ကြွတက်လာတာကတစ်ပိုင်းလှမ်းလိုက်တာကတစ်ပိုင်းနင်းချလိုက်တာကတစ်ပိုင်းအဲ့ဒီ၃ပိုင်းထဲမှာကြွတာလေးနဲ့ချတာလေးဒီနှစ်ပိုင်းကစပြီးမှတ်ရမယ်ခြေတော်ကြွတက်လာတာလေးကိုကြွတယ်လို့မှား ကြွတယ်လာတာလေးကိုသတိချာသိရမယ်ပြီးတော့နင်းချလိုက်တာလေးကိုချတယ်လို့မှတ်ရမယ်လေးလေးပြီးကြသွားတာလေးကိုသတိချာသိရမယ်အဲ့ဒီနှစ်ပိုင်းကစားပြီးမှတ်ရမယ်ကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုခြေတလန်းတလန်းမှာနှစ်ချက်နှစ်ချက်မှာပြီးသွားရမယ်အဲ့ဒီနှစ်ချက်မှကလည်းနေလောက်နေတော့လွဲလာပါလိမ့်မယ်ဒီလိုလွဲလာတဲ့အခါကျတော့သုံးချက်မှရမယ် ကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဒီလိုသုံးချက်သုံးချက်မှတ်သွားရမယ်အခုမှကစားမှာတော့တစ်ချက်မှတစ်ချက်မှဆိုရင်တော်ပါပြီမြန်မြန်သွားတဲ့အခါမှာညာလှမ်းတယ်ဘယ်လှမ်းတယ်ဒီလိုတစ်ချက်တစ်ချက်မှတ်သွားဒီပြေးသွားတဲ့အခါမှာကြွတယ်ချတယ်ဒီလိုနှစ်ချက်နှစ်ချက်မှတ်သွားဒီလိုသွားနေရကထိုင်နေတဲ့စိတ်ပေါ်လာကြရင် ထိုင်နေတယ်ထိုင်နေတယ်မှထိုင်ချလိုက်တော့ကိုကြီးကလေးလေးပြီးကြာသွားတာရှိတယ်အဲ့ဒါကိုစူးစိုက်ပြီးတော့ထိုင်နေထိုင်နေလို့မှတ်ရမယ်ထိုင်ပြီးတဲ့အခါကျတော့လက်ရှိပြင်နာတွေကရှိသေးတယ်အဲ့ဒါလေးလည်းအကုန်လုံးမှတ်သွားရမယ်ဘာမှအပြည့်ပြည့်မရှိဘဲနဲ့ငြိမ့်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေအဲ့ဒါကိုမှတ်နေုံပဲဒီလိုမှတ်နေရတဲ့က ညောင်းတာပူတာတွေပေါ်လာရင်အဲဒါတွေကိုလည်းလိုက်မှားရမယ်ဒီထဲကလက်အိတ်ချင်းလို့ကြည့်ရင်အိတ်ချင်းနဲ့အိတ်ချင်းနဲ့မှလက်အိတ်ခါနီးကြတော့လက်ကလေးခြေလေးပြင်လာလည်းရှိသေးတယ်အဲဒါတွေလည်းအကုန်လုံးမှားရမယ်လက်ကိုကြွရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှထောက်ရင်ထောက်တယ်မှကိုကြီးကရိမ့်လာရင်ရိမ့်တယ်ရိမ့်တယ်မှခြေတော့ဆန်းရင်ဆန်းတယ်ဆန်းတယ်မှရိမ့်ပြီးလက်အိတ်လိုက်တဲ့ခါကျတော့ အိတ်တယ်အိတ်တယ်လို့မှားပြီးဖြည်းဖြည်းချင်းလေးလဲယူသွားရမယ်ဒီလိုအိတ်လိုက်တာလေးကလည်းရေးကြည့်တယ်ဒီတွင်မှလည်းတရားဓုကဖြစ်နိုင်တာပဲသမာဓိညာအားရှိနေတဲ့အခါဆိုရင်ဘယ်ခြင်းဆိုတရားဓုကဖြစ်နိုင်တာကြီးပဲတကွေးတစားအတွင်းလည်းဖြစ်နိုင်တာပဲခြေတုံးကအဇာနာရဟနာဖြစ်သွားတယ်ဆိုတာဟာဒီလိုလဲရင်တုံဖြစ်သွားတာပဲအဇာနာဟာပထမသင်္ဃာနာသင်္ဃာနီးမှာ ညာရဲနဲ့ယန္တာဖြစ်အောင်လို့အပြင်းတအားထုတ်နေတယ်။ကာယကတရာကာယကတာတတိလို့ခေါ်တဲ့ကာနုပန္နတတိပဋ္ဌာန်ကိုတညာလုံးပညာကြောက်ပြီးပွားများအားထုတ်နေတယ်။ညာလန်းတယ်၊ဘယ်လန်းတယ်၊ကြွတယ်၊လန်းတယ်၊ချတယ်လို့အခုပြောနေတဲ့အမှမျိုးပါပဲ။သွားခြင်းနဲ့စိတ်နဲ့သွားတဲ့ရုပ်တရားတွေဒီပိုင်းဒီဒီပိုင်းဒီဖြစ်ပြနေတာကိုယူမှားပြီးလိုက်တာနည်းနည်းလင်းကန်ကြီးတောင်ရောက်နေပြီတဲ့။ ဒါပေမဲ့ယဟနာတော့လည်းမဖြစ်သေးဘူးတဲ့ဒီတော့ကျန်လာတာကဉာဏ်သွားများနေလို့ဝိရိယလွန်နေတယ်ဆိုတာကိုသိတဲ့အတွက်သမာဓိနဲ့ဝိရိယညီမျှပါအောင်ခဏလောက်လှည့်ရင်အထုံးမယ်လို့သိကူးပြီးအခါနဲ့ဝင်သွားကြရင်ပေါ်မှာထိုင်တရားလှည့်လိုက်တယ်အဲဒီလိုလှည့်နေတော့အိတ်တယ်အိတ်တယ်လို့ခုပြောနေတဲ့အမှမျိုးမှာပဲဉာဏ်နာဖြစ်သွားတယ်ဉာဏ်နာဟာအဲဒီလဲမိခင်တုန်းကတော့သောတာပန်ပဲ ။ဒါကြောင့်အဲ့ဒီသောတာပန်ဖြစ်ကနေပြီးဝိပဿနာရှုတော့တရားရင်မဲ့ဖို့ရောက်။အဲ့ဒီကနေပြီးဝိပဿနာရှုကြတော့နာရင်မဲ့ဖို့ရောက်။အဲ့ဒီကနေပြီးဝိပဿနာရှုကြတော့ရဟတမဲ့ဖို့ရောက်။ဒီလိုဝိပဿနာနဲ့တကွအထက်ပင်ဖို့သုံးစင်တဲပြီးရဟနာဖြစ်သွားတာ။တခဏလေးပဲဘာမှမကြောက်ဘူး။ဘယ်ချိန်မစိုးဖြစ်နိုင်တယ်။အခုပြောနေတဲ့ဉာဏ်တန်တာရဲ့ဉာဏ်ဖြစ်ပုံကကြည်ပြီတော့ဒါကြောင့် ဘယ်ချိန်မှဆိုကြိုးစားပြီးမှတ်နေရမယ်ဒါလေးကတော့ယဉ်ကြည့်ပါဘူးဆိုပြီးတော့အမှတ်ကိုရှော့မထားရဘူးဒါကြောင့်အခုပြောနေတဲ့လက်အိတ်ကိမှာလဲယူသေးသေးပဲမှတ်သွားရမယ်အိမ်မိတဲ့ခါကျတော့လက်ရှိပြင်တာတွေလည်းရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးစိတ်ဆက်ဆက်မှတ်ရမယ်ဘာမှပြည့်ပြင်မရှိပဲငြိမ့်နေပြီဆိုရင်တော့ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲမှတ်နေရမယ်ညင်းတယ်လို့အချင်းကြနေပြီမဲ့လို့အမှတ်ကိုတော့လှုပ်ပြီးမရဘူး တရားကိုတကယ်တမ်းအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာမိတော်ဘူးအနေနဲ့စွန့်စွန့်စားစားအားထုတ်ရတယ်။ဒါကြောင့်မြင်တယ်လို့အိတ်ချင်းပဲမယ်လို့မှတ်တော်မလို့ရဘူး။ဓမ္မထဲတာမပြတ်မှတ်ပြီးတော့နေရမယ်။မရင်မရင်အိတ်ပြောသွားစီရမယ်။မကနိုင်ရင်လည်းအိတ်မပြောဘဲနဲ့နေမှာပဲ။အိတ်ချင်တာကနိုင်သွားရင်လည်းအိတ်ပြောသွားမှာပဲ။အိတ်ချင်းအိတ်ချင်းနဲ့အိတ်ချင်းနဲ့မှမျက်စိမေးလာရင်မေးတယ်။လေးလာရင်လေးတယ်မျက်စိဖမ်းရင်ဖမ်းတယ်မှ။ ဒီလိုမှလိုက်တာနဲ့မျက်စိကပြန်ပြီးတော့ကြည်သွားရတယ်အဲဒီတော့လဲကြည်တယ်ကြည်တယ်မှ ပြီးတော့ခေါင်းနဲ့ပိန်နဲ့ပြန်မှပါရုံပါပဲဘယ်လိုပဲပိန်မှနေနေဟိုးအေးချင်လာပြီဆိုတော့အိပ်ပျော်သွားတာပါပဲအိပ်ပျော်ဝေရကတော့မခက်ပါဘူးလွယ်ပါတယ်လဲပြီးလဲအိပ်ပြီးတော့မှနေလို့ရှိရင်တပြေးပြေးနဲ့မေ့မေ့ပြီးတော့အိပ်ပျော်သွားရတယ်ဒါကြောင့်အာရဝါဒပုဂ္ဂိုလ်မှာလဲအိပ်နေတာကအချိန်မများစီရဘူး ဒိုင်နာနေပြီးမြကြောက်တာကများစီရမယ်ဒါပေမဲ့ရင်းနဲ့လို့အချင်းကြနေတဲ့အခါမှာတော့လက်အိနေရင်ဘောင်းနေပိနေဘောင်းနေပိနေလို့ဒီလိုမှနေရတော့တာပါပဲဒီလိုမှနေရင်သူ့လိုလိုအိပ်ပျော်သွားပါလိမ့်မယ်အိပ်ပျော်နေတဲ့အချိန်မှာတော့ဘာမှမပြီးလို့ဘာမှမမှားရဘူးဒါကြောင့်အိပ်ပျော်နေတဲ့အချိန်ကတော့ယောဂီပုဂ္ဂိုလ်မှာနားရတဲ့အချိန်နဲ့ဒါပေမဲ့တကယ်တမ်းတရားထုတဲ့ပုဂ္ဂိုလ်ဆိုတာအိပ်ချိန်ကို၄နာရီလောက်သာထားရတယ်၄နာရီလောက်အိပ်တယ်ဆိုလို့ရှိရင် ကောင်းကောင်းလုံလောက်နေပါပြီအဲဒီဣတိယောကနိုးလာရင်တော့နိုးတွေကစားပြီးမှရမယ်မရောက်ဘူးရောတကယ်တမ်းအထုတဲ့ယောဂီဆိုတာဣပျော်နေတဲ့အချိန်လောက်ပဲနားရတယ်ဒီပြင်နိုးနေတဲ့အချိန်တွေမှာတော့မနေမနာမပြမစက်ဓမ္မတက်မှနေရတယ်ဒါကြောင့်မနိုင်လို့ရှိရင်နိုးလာတဲ့စိတ်ကလေးကိုလည်းနိုးတယ်နိုးတယ်လို့မှတ်ရမယ်အဲဒါကိုမသိနိုင်မှနိုင်သေးရင်တော့ဘောင်းနာပိနာကစားပြီးဘောင်းနေပိနေလို့မှတ်ပါရုံပဲအိယာကထားမယ်လို့ကြံရင် ထားခြင်းနဲ့ထားခြင်းနဲ့မှလက်ကြည့်တင်နာလေးတွေလည်းရှိလိမ့်မယ်အဲ့ဒါတွေလည်းအကုန်လုံးမှတ်သားရမယ်ခေါင်းထောင်ပြီးထလာတော့ထားတယ်ထားတယ်မှထိုင်ပြီးတဲ့အခါကျတော့ထိုင်နေထိုင်နေမှလက်ကြည့်တွေပြင်လာရှိသေးရင်အဲ့ဒါတွေလည်းအကုန်မှဘာမှအပြည့်ပြင်မရှိပဲငြိမ်ငြိမ်လေးထိုင်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေလို့မှတ်နေုံပဲအခုပြောလာခဲ့တာတွေဟာအရိယာဘုလေးပါလုံးအပြောင်းလဲနေတယ်ကွာ မှတ်ရမယ့်ဥစ္စာတွေကြီးတယ်ပဲဒါပေမဲ့မဂ္ဂတာပုဂ္ဂိုလ်ကတော့ဘုပြောခဲ့တာတွေကိုအကုန်လုံးသိစားအောင် မှတ်နိုင်သေးပါဘူးနောက်တမာတိညာအားကောင်းလာတဲ့အခါကျမှဒါတွေကိုသိသိစားစားမှတ်နိုင်မှာအဲဒီခါကျတော့အများကြီးပဲမှတ်နိုင်ပါလေအခုပြောနေတာတော့မကသေးပါဘူးအခုပြောနေတာကခေါင်းစဉ်လောက်ရှိသေးတာပဲသတိတမာတိဆိုတာကသူ့ဟာသူဆောင်သွားတာအပြီးတွေကလည်းသူ့ဟာသူများမြန်သွားတာအဲဒီခါကျတော့သိစရာတွေကိုအကုန်လုံးပဲသူ့ဟာသူသိသွားပါလိမ့်မယ် အခုပြောလာခဲ့တဲ့မှတ်ပုံစဉ်ကတော့ကျေးဇူးရှိပါသေးတယ်အခုပြောလာတော့သိုံနဲ့တော့တရားကပြည့်စုံနေပါဘူးရှင်မဖြစ်ပါမလားလို့တော့အားငယ်နေကြမရှိပါဘူးတရားကသူ့အသူစောင်းပြီးပြည်စရာတွေကိုအကုန်လုံးလျှောက်ပြီးသွားပါလိမ့်မယ်ပြီးတော့မျက်နှာသိတဲ့အခါရေချိုးတဲ့အခါတွေမှာလည်းမှတ်ရမယ်ဒါတွေကတော့ခက်မြန်မြန်လောက်ရတာတွေမို့မှတ်နိုင်နေရမှတ်သွားရုံပါပဲအဝစပြင်ဝတာတွေလည်းရှိတယ်။တရားနေရာပြင်တာတွေတကားပိတ်တာဖွင့်တာတွေလည်းရှိတယ်။အဲ့ဒါတွေကတော့ ပြည့်ပြည့်စုံစုံအကုန်လုံးမှတ်သွားရမယ်ဓမင်းစားတဲ့အခါမှာဓမင်းပွဲကြည့်တာကစားပြီးကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှားပြီးတော့ဓမင်းပွဲစီလက်လှမ်းတာထိတာဓမင်းစုတာဓမင်းလုပ်ပြင်းတာကိုင်းတာယူလာတာခေါင်းငုံတာပဇာတဲ့ဓမင်းလုပ်ထဲတာလက်ပြန်ချတာ ပေါင်းပြန်ထောင်တာဒီလိုအပြုပြင်တွေကိုလည်းအကုန်လုံးမှတ်သွားရမယ်ဝါတဲ့ခါကျတော့ဝါတယ်ဝါတယ်ဝါတယ်ဝါတယ်မှဝါနေတော့ရတာကိုပြီးတော့ပြီးတယ်ပြီးတယ်မှသဘောကျသွားရင်လည်းသဘောကျတယ်မှကောင်းတယ်ထင်လည်းကောင်းတယ်ကောင်းတယ်မှမျိုးချလိုက်တော့မျိုးတယ်လို့မှတ်ရမယ်အဲ့ဒါတွေကတမင်းတို့စားတော့မှပုံပဲနောက်တမင်းတို့တင်မှလည်းဒီနည်းတိုင်းပဲမှတ်သွားရမယ်ဟင်းရောက်တော့လည်း ကြည်ရာမြင်တာလည်းလှမ်းတာဇုံကိုကင်တာကောရာခတာယူလာတာတောက်ချင်တာပေါက်တာမြိုချတာဒီလိုဟာတွေအကုန်လုံးအမှတ်သွားရမယ်ဒီသမင်းစားရမှလည်းအမှတ်ခဲ့တယ်မဆရာတွေကသိညာတာပဲမဂ္ဂဇာပုဂ္ဂိုလ်မှာတော့မေ့သွားတာတွေမမနိုင်တာတွေကများနေတာပါပဲဒါပေမဲ့အကုန်လုံးမှမှတ်မယ်လို့ဒီလိုစိတ်တော့တင်းထားရတယ်သူဟာသူမမနိုင်လို့ခုံးကျော်သွားတာတော့ဘယ်တတ်နိုင်မလဲ နောက်သမာဓိညာအားကောင်းလာတဲ့ခါကျတော့အကုန်လုံးစိတ်ဆက်ဆက်မှတ်နိုင်ပါလိမ့်မယ်။ဩအခုပြောလာခဲ့တာဟာမပုံနေတော်ဆုံးသွားပြီ။ဒါပေမဲ့အကျေကြီးလျှောက်ပြောနေတော့လူရင်းရှိမှစရာတွေကိုကောင်းကောင်းမှတ်မိမှာမဟုတ်သေးဘူး။ဒါကြောင့်အချင်းချုပ်ထားပြီးပြောဦးမယ်။အချင်းချုပ်ဆိုတော့ကျူးစရာမှစရာနည်းနည်းပဲရှိပါတယ်။လမ်းကြောင်းနေတဲ့အခါဆိုရင်ဒီလမ်းကိုသာမှတ်နေုံပဲ။ညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းနဲ့ဘယ်လမ်းနဲ့ဒါလေးနှစ်ခုမှနေုံပဲ။ မြန်မြန်သွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်လို့ဒီတလန်းတလန်းတခါတခါမှပိုင်တော့ပါပြီဒီဒီသွားတဲ့အခါမှာကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုခြေတလန်းတလန်းနှစ်ချက်နှစ်ချက်မှသွားရုံပဲငြိမ်းပြီးတိုင်းတဲ့အခါမှာဆိုရင် ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါလေးနှစ်ခုပဲမှနေရမယ်လက်အိမ်နေတဲ့အခါမှာလည်းဘာမှထူးမစရာမရှိဘူးဆိုရင် ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါပဲမှနေရမယ် ဒီတိုင်းဆိုတော့မဆရာကနည်းနည်းပါပဲမများပါဘူးဒီလိုဘောင်းနဲ့ပင်နဲ့မှနေရင်စိတ်ကူးတွေကတခြားထွက်သွားရင်တော့အဲ့ဒီစိတ်တွေကိုလိုက်ပြီးမှရမယ်ပြီးရင်ဘောင်းနာပင်နာကိုပြန်မှညောင်းတာပူရနာခြင်းခဲတာရတာတွေရှိရင်အဲ့ဒါတွေလည်းလိုက်ပြီးမှရမယ်ပြီးရင်ဘောင်းနာပင်နာကိုပြန်မှ ဒီတဲကကိုယ်လဲဆန်းလဲလှုပ်ရှားလဲခေါင်းငုံလဲမောလဲရင်းလဲရိုင်းလိုက်ဒီလိုအပြုပြင်နေရှိပြန်ရင်အဲ့ဒါတွေကိုလည်းလိုက်မှရမယ်ပြီးရင်ဘောင်းနဲ့ပိန်းနဲ့ပြန်မှသွားရမယ်ဒီနေ့တည်းမှနေရင်တဖြည်းဖြည်းနဲ့မှနေတာတွေကများလာလိမ့်မယ်မဂ္ဂသာမှာတော့စိတ်တွေကဟိုပြေးလိုက်ဒီပြေးလိုက်နဲ့အမှန်နေတာတွေကများနေတတ်တယ်ဒါပေမဲ့စိတ်တော်ပြေရဘူးဘယ်သူပဲဖြစ်ဖြစ်အာရုက္ခသာမှာတော့ဒီလို အမှားရခက်ကြတာကြီးပါပဲ နောက်လက်ကျင်သားရလာတော့သိထွက်တိုင်းထွက်တိုင်းမှမိပြီးသိပြီးနေတယ်ဒါကြောင့်ဒီစိတ်ကလေးဟာကြာတော့လုံးလုံးကုန်ပြေတော့ဘူးမစရာအောင်လဲမသာကကပြီးတော့ဒီနေတော့တာပဲဟိုကဖောင်းလိုက်တာနဲ့ဒီက ဖောင်းတယ်လို့မှားလိုက်တာနဲ့ဟာကြိုက်ကြိုက်ပြီးတော့ကြာနေတယ်ဟိုကပိန်လိုက်တာနဲ့ဒီကပိန်တယ်လို့မှားလိုက်တာနဲ့ဟာလဲကြိုက်ကြိုက်ပြီးတော့ကြာနေတာပဲမတိုင်းမတိုင်းမစရာအာယုံနဲ့အပိဟာတွေ့တွေ့ကြည့်ဖြစ်နေတယ်မစရာယုံနဲ့မှတ်ပြီးတဲ့နာ ဒီယုံနာနှစ်ခုဟာအတွဲလိုက်အတွဲလိုက်တစ်စုံတစ်စုံဖြစ်နေတယ်ပုဂ္ဂိုလ်သားတော်ရဲ့လိုပဲရှိနေမလို့ဒီယုတ်ကလေးနဲ့ဒီစိတ်ကလေးဒီနှစ်ခုတည်းပဲတွဲတွဲပြီးဖြစ်နေတာဒါလေးတွေကိုတော့ကြရင်ကိုယ်တိုင်းပဲတွေ့သွားပါလိမ့်မယ်။ဘောင်းနေ၊ပိန်နေ၊မှားရင်မှားရင်ယုံနဲ့နာနဲ့ခုတခြားစီကွဲလာတယ်။ဘောင်းတယ်လာတဲ့ယုံနဲ့ဘောင်းတယ်လို့ပြီးတဲ့စိတ်ကလေး၊ပိန်ကြပါတဲ့ယုံနဲ့ပိန်တယ်လို့ပြီးတဲ့စိတ်ကလေး ဒီလိုယုံနေတာနှစ်ခုဟာတွဲနေတွဲနေသုံးသုံးကြိုက်ကြိုက်ပြီးတော့ကြာနေတာကိုကိုယ်တိုင်းပဲပိုင်းခြားပြီးပြီလာမယ်အဲဒီတော့မတိုင်းမတိုင်းဟာမဇ္ဇာတိဇာယုတ်တရားကတစ်မျိုးမသိနေတဲ့နာတရားကတစ်မျိုးဒီယုတ်နဲ့ဒီနာဒါလေးနှစ်ခုရှိတာပဲလို့ကိုယ်ဝေညာနဲ့ကိုရှင်းပြီးပြီလာပါလိမ့်မယ်အဲဒါဟာနာယုတ်ကိုပိုင်းခြားပြီးတဲ့နာမရူပပရိစ္ဆရာညာနဲ့ သူဟာဝိပဿနာဉာဏ်ဒီအစပဲသူကချွေးကြလာဖို့ရည်ကြည်တယ်အဲဒီကနောက်ဆက်မှနေဖြစ်ပေါ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာတွေကို ကိုယ်တိုင်တွေ့ရမယ်ပဂရိလူတွေကတော့ယောနာယောဟာတစ်သက်လုံးတစ်ဘဝလုံးမြဲတည်နေတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကယောဂပဲအခုတည်းဒီလူကြီးကိုဖြစ်လာတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကစိတ်ကပဲအခုတည်းဒီလူကြီးစိတ်ဖြစ်လာတယ်လို့ထင်နေကြတယ်ယောဇေယောဟာငါတယောက်တည်းပဲလို့ထင်နေကြတယ် မှန်မှာတော့ဒီလိုမဟုတ်ဘူးမြဲတည်နေတဲ့တရားရဲ့လို့မရှိဘူးအခုဖြစ်အခုပဲပြည့်နေတာကြီးပဲမျက်စိတမိခါတော့မကြောက်ဘူးဖြည့်ပြီးပြည့်ဖြည့်ပြီးပြည့်ဒီလောက်ဖြစ်ပြများနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုတော်တော်ကြရင်မှရင်မှရင်နဲ့ကိုယ်တိုင်းပဲတွေ့တာမှာဒီလိုမှနေရင်ဒီကြီးနဲ့ကြောက်ကြောက်သွားတာတွေကို တွေ့ရတော့မမြဲတဲ့တရားတွေကြီးပဲဆိုတာသဘောကျလာမယ်ဒီလိုမမြဲတာတွေကြီးပဲလို့သဘောကျတာဟာ အနိစ္စ ानु ပါဒနာညာမယ်ပြီးတော့ဝါယူကြောက်ကြီးနဲ့ဆင်းရဲကြီးပဲလို့လည်းထင်လာမယ်အဲ့ဒါကဒုက္ခ ानु ပါဒနာညာမယ်ပြီးတော့ကိုယ်ထဲမှာအခန့်ခက်တာတွေကလည်းအမြောင်များတွေ့ရတော့ဆင်းရဲစုဝေးကြီးပဲလို့လည်းထင်လာမယ်အဲ့ဒါလည်းဒုက္ခ ानु ပါဒနာညာမယ်ပြီးတော့မှားရတဲ့ယုံနာတွေကိုလိုတိုင်းဘာမှဖြစ်ဘူးသူသဘောတိုင်းသူဖြစ်ပြနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုကြီးတွေ့နေရတော့ အစိုးမရတဲ့တရားတွေပဲပုဂ္ဂိုလ်သတ္တဝါကောင်မဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုလဲမှတ်နေရင်သဘောကျသွားမယ်အဲ့ဒါကတော့အနတ္တနုပဒနာပဲအဲ့ဒီအနိစ္စဒုက္ခအနတ္တအပညာတွေကောင်းကောင်းကြီးပြည့်စုံတဲ့အခါမှာဒီလိုရှုမှတ်နေရင်တကားပဲနိဗ္ဗာန်ကိုရောက်သွားမယ်ဒီတုန်းကဘုရားရနာအရိယာပုဂ္ဂိုလ်တွေနိဗ္ဗာန်သွားကြတယ်ဆိုတာလေဒီဝိပဿနာလမ်းကကြီးသွားတာပဲဝိပဿနာမပါပဲနိဗ္ဗာန်ကိုမသွားနိုင်ဘူးဉာဏ်နာနေရင် မေဖို့နိဗ္ဗာန်ရောက်သွားတယ်ဆိုတာတွေလည်းနည်းနည်းတော့ရှုမှတ်သွားသေးတာပဲဒါကြောင့်ဝိပဿနာဆိုတာအာလုံနာဖျားရနာရိယာပုဂ္ဂိုလ်တွေနိဗ္ဗာန်သွားထားတဲ့နိဗ္ဗာန်လမ်းမကြီးတဲ့ဝိပဿနာဆိုရင်သတိဉာဏ်၄ပါးတည်းကတဘာမှတော့ပါဝင်နေတာပဲဒါကြောင့်သတိဉာဏ်ဆိုတာလည်းအာလုံနာဖျားရနာရိယာပုဂ္ဂိုလ်တွေနိဗ္ဗာန်သွားထားတဲ့နိဗ္ဗာန်လမ်းမကြီးတဲ့အခုတရားထုတ်မဲ့ယောဂီပုဂ္ဂိုလ်တွေဟာနေရီဖျားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့နိဗ္ဗာန်လမ်းမကြီးပေါ်မှာရောက်လာကြတယ်လို့မှတ်ရမယ် မေတ္တရားဖို့တရားနိဗ္ဗာန်တရားကိုရပါလို့ဤလိုဆုတောင်းပြီးပြုထားတဲ့ကုသိုလ်ပါရမီတွေရှိနေလို့မေဖို့နိဗ္ဗာန်ခုဘဝမှာပဲရလိုက်တဲ့ပါရမီကံပြည့်စုံနေလို့တရားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့သတိတော်ဝိပဿနာလမ်းမကြီးပေါ်မှာငါတို့အခုရောက်နေကြတယ်ရိယာပုဂ္ဂိုလ်တွေသွားထားတဲ့ဟုတ်ပြီကြမယ်သတိတော်ဝိပဿနာလမ်းမကြီးပေါ်မှာလည်းရှိကြမယ်ငါတို့ အခုရမကြီးအစဉ်တိုင်းလျှောက်သွားလို့ရှိရင်အောင်ကြရမယ်။ဒါဗျာနာရိယပုဂ္ဂိုလ်တွေပြပြတဲ့ငါတို့မာရိညာသူရမကြီးအစဉ်တိုင်းလျှောက်သွားလို့ရှိရင်အောင်ကြရမယ်။ရောဂာမာရိယပုဂ္ဂိုလ်တွေပြပြတဲ့သိတိရှင်ဥပမာရိတွေကိုလည်းကြရမယ်။အဲဒီတမာရိကြောင့်ဖြစ်ပေါ်လာမာရိယပုဂ္ဂိုလ်ရာသာလူတွေဝမ်းမြောက်ဝမ်းသာကြရတယ်ကောင်းလို့လည်းကြရမယ်။ရားကြီးပဲတွေ့ပါမယ်။အဲဒီတမာရိကြောင့်ဖြစ်ပေါ်လာမာရိယပုဂ္ဂိုလ်ရာနာတရားတွေဝမ်းမြောက်ဝမ်းသာကြရတာသဘောဆိုတာကိုလည်းတွေ့ပါမယ်။ဘုရားညာနဲ့ပဲတွေ့ပါမယ်။ ဒုတိယနာတိရိပညာနဲ့ပြည့်စုံတဲ့ကာမရာယနာရိယပုဂ္ဂိုလ်တွေတွေ့ပြီးသားတဲ့ဗေတရားဖို့တရားနိဗ္ဗာန်တရားရိပညာနဲ့ပြည့်စုံတဲ့ကာမတွေတွေ့ပြီးသားရာယနာရိယဒါမကြတော့ဘူးအခုအားလုံးနေရာပိုင်းပြန်မှာပဲပြပါမယ်အလားအတွင်းရဲ့20အတွက်မှလည်းဒါမကြတော့ဘူးငါရဲ့အတွက်မှလည်းပြပါမယ်ပါရမီအနာပြုတဲ့ဒုတိယပါရင်တော့20အတွက်မှလည်းပြပါတော့ပြပါမယ်ဒါကြောင့် ရားရနာရိယာပုဂ္ဂိုလ်တွေတွေ့ပြီးသားတဲ့မတရားဖို့တရားနိဗ္ဗာန်တရားတွေကိုဘုရားသင်္ဃာရဲ့ယန္တာနာရိယာသာပြမှာပဲဒီကံရောတော်မူခြင်းနဲ့တရားတွေကိုသိကြထားကြတယ်သင်္ဃာရဲ့ယန္တာနာရိယာပုဂ္ဂိုလ်တရားတွေကိုဒီကံရောတော်မူခြင်းရောက်ပြီးတော့ပယ်ကြစေနိုင်တဲ့ သေကာရိတိဝိရိကာရိကိဘေတံဉာဏ်ကလုံးမြောက်ပါပြီးတော့လေပေကြစီဗံဉာဏ်လုံးကြောင့်ကာရိပါမိကာရိယေမဘေတံဉာဏ်ကနေဘေတံဉာဏ်မကြမေတွင်မှာဗံဉာဏ်လုံးကြောင့်မုတ်ချပါမိကာရိယေလို့ဘေတံဉာဏ်ချပြီးတော့ကျိုးစားအထောက်ကြမယ်အပြည့်စုံကျိုးစားအထောက်နိုင်ကြ၍တရားရနာရိယအရှင်မြတ်တို့မျက်မှောက်တွေ့ပြရသောနိဗ္ဗာန်တရားကိုမဲ့ညာဖုံညာဖြင့်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 ဒါကိုပထမဦးဆုံးနာရတဲ့အခါကလာကြတော့ရှုမရမယ်ရှုမပုံတွေကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကအများကြီးပြောသွားတော့အကုန်လုံးလည်းမှတ်မိမှာမဟုတ်ဘူးဒါပေမဲ့ဆရာတော်တို့တရားပေးတဲ့အခါတရားဟောတဲ့အခါမှာဒီရှုမပုံတွေကိုပဲထည့်ထည့်ပြီးတော့ယောဂီတို့ကိုဟောကြားသင်ကြားပေးသွားပါမယ် ဒီသုံးရက်တာကာလလေးအတွင်းဆိုပေမဲ့တရားနာခြင်းကညနေ9နာရီ30နဲ့10နာရီ30ဒီချိန်ပါတယ်နောက်ရက်စနေနေ့ကြလို့ရှိရင်မနေ့ပိုင်းဒီမှာ10နာရီမှ9နာရီတိလာပြီလုပ်ပြီးတရားပါပါတယ်အဲဒီမှာရှုမှတ်ပုံရှုမှတ်နည်းတွေဘုန်းကြီးတို့ဟောကြားသင်ကြားပေးပါမယ် ညနေပိုင်းမှာတော့သင်လျော်တဲ့ယောဂီများအတွက်လိုက်နာကျင့်သုံးပွဲဖြစ်တဲ့သင်လျော်တဲ့တရားများကို9နာရီ30 10နာရီ30ထိဟောကြားပေးမှာဖြစ်ပါတယ်။ဒါကြောင့်အခုသာသနာ့ဂုဏ်ကြီးဆရာတော်ဆိုတော့အမိကြီးသွားတဲ့အတိုင်းပထမဦးဆုံးအကျင့်လေးဖြစ်တယ်။ရက်ကလည်းရက်တူတရားစခန်းလေးဖြစ်တဲ့အတွက် မိမိတို့ရှုမှတ်နိုင်သလောက်အထုနိုင်သလောက်အဲဒီအချိန်မှန်ယောဂီများကဝင်ရောက်ပြီးတော့အထုဖို့အချိန်ပြည့်ယောဂီများလည်းပဲအချိန်ပြည့်ဒီထဲမှာအထိုင်၅ချိန်ပါပါတယ်ဒါအထိုင်၅ချိန်ဆိုတာဒီမှာအများကြီးရှင်းထားတာဘုန်းကြီးတို့ရန်ကုန်မြို့မှာဆိုရင်ခုနှစ်ချိန်အထိုင်ရှိပါတယ်ခုနှစ်ချိန်ဈဉ္ဉံရှိပါတယ် ဒါညာပိုင်းအချိန်ကိုနေရာကိုရောက်တဲ့အခါမှာတန်ချိန်နေရှိပါသေးတယ်သို့တော့အဲ့ဒါတွေလွတ်တာဝဒီမှာ၅ချိန်ဆိုတော့တော်တော်လေးရှုပ်ပြီးထားပါတယ်သို့တော်လည်းပဲဒီ၅ချိန်ကို အပြည့်မထန်နိုင်ရင်လည်းပဲမိမိမိနစ်30လောက်ထန်နိုင်ရင်မိနစ်30လောက်အထံဣရိယာပုနဲ့ရှုမှတ်ပြီးတော့ဈဉ္ညာဣရိယာပုလေးနဲ့မိနစ်30လောက်အဲ့ဒီလိုလေးတွေကိုယ့်ရဲ့ အနေထားကိုကြည့်ပြီးတော့ရှုမှတ်အထုတ်မယ်ဆိုရင်လည်းအထုတ်နိုင်ပါလေဒီတရားအထုတ်တဲ့နေရာမှာတော့သာသနာ့ဂုဏ်ကြီးဆရာတော်ကပဲဆောင်ရှောက်ပြီးတော့အချိန်လေးတွေကိုဆောင်ရှောက်ပြီးတော့ပြုတ်ပြပါလိမ့်မယ်အဲဆောင်ရှောက်ပေးပါလိမ့်မယ်ဘုန်းကြီးကတော့မနေ့ပိုင်းညနေပိုင်းယောဂီတို့ကိုမနေ့ပိုင်းမှာအလုပ်ပြီးတရား သင်္นานတရားလေးတွေဘုန်းကြီးတို့ဟောပြီးပြီးတော့ညနေပိုင်းမှာကြာတော့လိုက်နာမန္တာဘွယ်ဖြစ်တဲ့တရားများကိုဟောကြားပေးပါမယ်အလုံးကလေးပဲရိုးရိုးတည်တည်နဲ့လိုက်နာပြီးတော့ကျင့်သုံးကြဖို့ဒါလေးကိုဘုန်းကြီးကအတူတိုက်တွန်းပါတယ်သူအပြင်တရားအထုတ်တဲ့အခါမှာစကားပြောမှုကိုတော့အထူးရှောင်ကျင်ဖို့ပေါ့မလွဲတာလို့ပြောရရင်လည်းပဲမိမိတို့ တူတူနဲ့လူရင်းတူတူသက်သာပြောဖို့အခြားယောဂီများအတွက်အနှောက်အယှက်မဖြစ်ဖို့ဒါလေးကိုတော့အတူဘုန်းကြီးများတတိပေးပါလေဒီလောက်ပါပဲဘုန်းကြီးရဲ့ဟောရပေးတယ်သာဓုသာဓုသာဓု